အောင်348ခုတပေါင်းလဆန်း6ရက်ခရစ်တက္ကရာ1986ခုမလ16ရက်တနင်္ဂနွေနေ့လိုင်မာစီဝိပဿနာကျောင်းတိုက်သာသနာမန်အောင်ဓမ္မယုံကြီးမှာနေ့စဉ်မွန်းလွဲ2နာရီဟောနေကြမဟာသနိပဋ္ဌာန်ဝိပဿနာတရားပွဲစဉ် ခရစ်1989ခုဇန်နဝါရီ28ရက်စနေနေ့ဟာမြန်မာတက္ကရာ1340ပြည့်ပြာဒူလကုန်တဲ့နေ့ဥပုပ်ရက်လိုင်မာစီဖွင့်တဲ့နေ့ပဲအဲဒီလိုင်မာစီဖွင့်ပွဲဥပုပ်ရက်ကစားပြီးတော့ဥပုပ်ရက်စဉ်ဝါရွင်းဝါပဟောလာခဲ့ လိုအပ်ရင်စနေတနင်္ဂနွေဟောတယ်အမြဲတော့မဟောပါဘူးအဲခရစ်တက္ကရာ1984အောက်တိုဘာ18ရက်ကစပြီးအခြေအနေပေးတာနဲ့မွန်းလွဲ2နာရီမှ3နာရီနေ့စဉ်ဟောလာခဲ့တဲ့တရားပွဲစဉ်အဲဒီနေ့တော့စီးလုံးမပြေကောင်းကောင်းနေတရားတော်ကြီးဟောမယ်လို့စီစဉ်ထားတယ် သီလုံးမပြေကောင်းကောင်းနေတရားတော်ကြီးမိမိရဲ့အစည်းအယုံမပြေမပြက်သီသီလုံးလုံးနဲ့ကောင်းကောင်းမွန်မွန်နေဗုဒ္ဓမြတ်စွာဘုရားအဲ့ဒါကိုပါဠိလိုတမ္မာဝိဟရေယုံကောင်းကောင်းနေတမ္မာဝိဟရေယုံ လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်အချိန်ခါကာလမဟာတိတ်ကရ140နဲ့8ခုကဆုံလပြည့်နေ့ကုတ်သိဏယုံမှန်လမင်းတို့ရဲ့အင်ချင်းပင်ပြိုးဥယျင်တွင်မှပရိနိဗ္ဗာန်စံတော်မူဖို့ရန်အတွက် မြောက်ဘက်ကိုအုတ်ခေါင်းတော်ထားတောင်းဘက်ကိုခြေတော်ထိုးအနောက်ဘက်ကိုမျက်နှာမူအရှိဘက်ကိုကြောခိုင်းညာဘက်ခြံအောက်ထားတစောင်းတုံးလုံးပရင်သုံးစံနေတော်မူတဲ့မြတ်စွာဘုရားအဲ့ဒီချိန်ခါမှာညပထမပိုင်းကုံဆုံးကနေသုပ္ပတ္တာဆိုတဲ့ပရပတ် မြတ်စွာဘုရားစီကိုရောက်လာတယ်ယဟန်ဂေါတမဗုဒ္ဓဂေါတမပရိနိဗ္ဗာန်စံမယ်ဆိုတဲ့တရင်ကြားရတယ်တို့ဆရာစင်ဆက်အဖိုးဘွားမိဘအဆင့်စဉ်စကားလောကမှာတခါတည်းအရဟံသမ္မာသမ္ဗုဒ္ဓဂုံရှင်ဘုရားသခင်ဆိုတာပေါ်တတ်တယ် အင်းအဲ့ဒီဟာအခုလည်းလောကမှာဘုရားအမိခံနေကြတာတွေမနေဘူးပုရဏကတ္တဗကလည်းဘုရားအမိခံတာပဲမဂ္ဂရိကောတာလကလည်းဘုရားအမိခံတာပဲအဇိနာကိသကံဗရကလည်းဘုရားအမိခံတာပဲပကုရကိစ္ဆာယနာဆိုတဲ့ပုဂ္ဂိုလ်ကလည်းဘုရားအမိခံတာပဲသင်္ဇယဗေလထ ပုဒ္ဒကလည်းဘုရားအမိခန္ဓာပဲနိဂန္ဓနာတပုဒ္ဒဆိုတဲ့ပုဂ္ဂိုလ်ကလည်းဘုရားအမိခန္ဓာတယ်အဲဒီဘုရားအမိခံပုဂ္ဂိုလ်တွေဟာတကယ်သဗ္ဗညုအကုန်သိလို့ဘုရားအမိခန္ဓာလားမသိမဲနဲ့ဘုရားအမိခန္ဓာလား သူတို့ရဲ့အတိုင်းဝိုင်းဂိုင်းကနဆိုတဲ့သာသနာတွေမှာအရိယာပုဂ္ဂိုလ်ရှိသလားမရှိဘူးလားဒါတွေသိကျင်တာတဲ့အဲ့ဒါတွေသိကျင်လို့ပုရဏကတ္တပါကတဲ့ဘုရားအမိကပုဂ္ဂိုလ်ကြီး6ဦးထံရှင်းကပြီးမင်းမြန်တော့လေကြည်အေးတဲ့အပြေစကားမရအခုဗုဒ္ဓကောရမမြတ်စွာဘုရားပြိဋိမဆန်တော့မယ်ဆိုတဲ့သတင်းကြတော့ငါသွားပြီးမေးလေဦးမှာပဲလို့သုဘပရပတ်ရောက်လာတယ် အရှင်အာနန္ဒကကန့်ကွက်တယ်သူဘပြမိတ်ကကဝင်ခွင့်တောင်းတယ်နောက်မှမြတ်စွာဘုရားရဲ့ခွင့်ပြုချက်အရမြတ်စွာဘုရားကိုသွင်းတွင်မင်းမြန်လျှောက်ထားခွင့်ရသွားမြတ်စွာဘုရားနဲ့တွေ့တော့ဝမ်းမြောက်ွယ်အသက်တရှိတရိယာဝေစကားများပြောဆိုပြီးသူမေးကျင်တာတွေမေးတာ အဲဒီတော့မြတ်စွာဘုရားကဒါတွေဖြည့်ပေးနေဖို့အချိန်မရတော့ဘူးတရားဟောမယ်နားထောင်နားထောင်ပါတယ်သူပပရပိုက်ကငါဘုရားရဲ့သာသနာဖြစ်စေတခြားတခြားပုဂ္ဂိုလ်ရဲ့သာသနာဖြစ်စေမဂ္ဂင်၈ပါးဆိုတဲ့အကျင့်ရှိရတယ်မဂ္ဂင်၈ပါးအကျင့်ရှိရင် သောတာပန်တဂရကအနာဂံယဟန္တာဆိုတဲ့အရိယာပုဂ္ဂိုလ်တွေရှိတယ်ဘုရားမြတ်စွာဘုရားကဟောတယ်အဲမေခင်ရှင်မအကျင့်ဆိုတာဘာလဲမေခင်ရှင်မအကျင့်ဆိုတာဘာလဲဆိုတဲ့မေကွန်းအရာအာကိခေယသိဘိက္ခဝေဘိက္ခု ဒိဏံတန်ယောသနနံပရိကယသောတပန်သောအတ္တတိသီလေသွေဝတပရိဝရကာရိဧဇတံစေတောသမရအမနုယုတ်တောအာရိရကရိဇာနောဘိဝေတသုညကာလနံတန်ယောစဉ်၃မျိုးရှိတယ်ဒိဋ္ဌိတန်ယောစဉ်သီလပရပရမတတန်ယောစဉ်ကာမရာဂတန်ယောစဉ်ဘဝရာဂတန်ယောစဉ်ခေါ်တယ်ဒါလောဘ အဲ့ဒီတန်ရောစဉ်ဝိသိကိစ္စတန်ရောစဉ်အဲ့ဒီတန်ရောစဉ်တွေပြပြီးသောတာပန်ဖြစ်ခြင်းယင်သီလသမာဓိပညာလောကုတ္တရာသိက္ခာ၃မျိုးပြည့်စုံအောင်ကျင့်ပါ။ဘာရောစဉ်ကျိုး၃မျိုးပြပြီးတော့လောကုတ္တရာသီလသမာဓိပညာသိက္ခာ၃မျိုး သာသနာသုံးမျိုးပြည့်စုံရင်သောတာပန်ဖြစ်မှာပဲအဲဒီသိက္ခာသုံးမျိုးပြည့်စုံအောင်ဘယ်လိုလုပ်ရမလဲသီလဝဒဟုသောကောဋေကဘေကုဏပေစုပါရณะခန္ဓာအနိစ္စတောဒုက္ခတောအနတ္တတောယောနိသောမနတိကာတ္တဗ္ဗအောက်သောကောဋေကငါရှင်ကောဋေက သီလဝတ္တအ ਨੇ ဆုံး၅ပါးသီလနဲ့ပြည့်စုံသောသူသည်သောတဲ့ဇောနိုင်ယံသီလဝတ္တ၈ပါးသီလနဲ့ပြည့်စုံသောသူသည်ပြည့်စုံနိုင်လို့ရှိရင်တော့သီလဝတ္တကိုရင်မရဝတ်ပြီးတော့ကိုရင်တို့သီလနဲ့ပြည့်စုံသောကိုရင်သည်ဒီတဲ့ဇောနိုင်ယံပဇင်းတေပိ929သွဲအကျယ်ကလေး9000ရောသီလနဲ့ပြည့်စုံသောယဟန်တော်သည် ပေစုပါရณะခန္ဓာ၅ပါးသောဥပါဒณะခန္ဓာတို့ကိုယောနိသောနိမှန်လမ်းမှန်မဟာသတိပဋ္ဌာန်ဒေသနာတော်ညွန်ကြားခြင်းနဲ့အညီမန္တိကန္နာဘာအနိစ္စကိုသိအောင်ရှုမှတ်ရကုန်၏မန္တိကန္တဘာဒုက္ခကိုသိအောင်ရှုမှတ်အပ်ကုန်၏ မဏိကတဘာအနတ္တကိုသိအောင်ရှုမှတ်အကုန်၏ဥပါဒာနဲ့ခန္ဓာ၅မျိုးဥပါဒာနဲ့ခန္ဓာဆိုပါဠိစကားပဲဥပါဒာနခန္ဓာဥပါဒာနဆိုတာလွယ်လွယ်ပြောတော့စွဲလန်းစွဲလန်းစရာခန္ဓာ၅မျိုးဘာနဲ့စွဲလန်းတယ်လဲဆိုတော့ဒိဋ္ဌိနဲ့စွဲလန်းတဲ့ မာနနဲ့ဆွဲလန်းတယ်လောဘတဏှာနဲ့ဆွဲလန်းတယ်တဏှာဒိဋ္ဌိမာနတို့ဖြင့်ဆွဲလန်းခွင့်ရှိတယ်ဆွဲလန်းနိုင်တဲ့ဆွဲလန်းစရာငါခန္ဓာအဲဒီခန္ဓာ၅ပါးကိုပရိပဒံဒေသနာတော်နေကြကြအနိစ္စသိအောင်ဒုက္ခသိအောင်အနတ္တသိအောင်မှတ်ပါတဲ့အဲဒီလိုမှတ်ရင်သောတာပန်ဖြစ်မယ် ဆက်ပြီးတော့မှတ်ရင်သကရာကံဖြစ်မယ်ဆက်ပြီးတော့မှတ်ရင်အနာကံဖြစ်မယ်ဆက်ပြီးတော့မှတ်ရင်ယဟန္တာဖြစ်မယ်အဲ့ဒါမဂ်ကိရှင်ပါအကျင့်ပဲအဲ့ဒါမဂ်ကိရှင်ပါအမိနာမဲတော့ပေါ်တယ်ကျင့်နည်းမှာမပေါ်သေးလို့အဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးကိုသရုပ်ထုတ်ပြီးပြောရင်တော့ဥပါဒါသေသေးချာချာနားထောင်တာ ပြည်စရာအမျိုးမျိုးအဖုံဖုံတွေမရှိဘူးလားရှိပါတယ်ဗျာအဲ့ဒါရုပ်ဥပါဒာနဲ့ခန္ဓာကွပြည်စရာအမျိုးမျိုးတွေမြင်တော့ချောတယ်လှတယ်ကောင်းတယ်သဘောကျစရာပဲလို့လောဘတဏှာနဲ့မစွဲဘူးလားစွဲပါတယ်ဗျာအေးလောဘတဏှာနဲ့စွဲလန်းစရာကြည့်စရာအမျိုးမျိုးကလည်းရုပ်ဥပါဒာနဲ့ခန္ဓာပဲကြည့်စရာမျိုးမျိုးနဲ့ဆုံမိတော့ မြင်သိအောင်ကိုညီတာကပါလေဘုရားတပည့်တော်ရဲ့မျက်စိရုပ်ပါဘုရားအေးမျက်စိရုပ်ကတော့လောဘတဏှာနဲ့စွဲလန်းစရာမဟုတ်ဘူးလားငါမျက်စိမပြည့်စည်အောင်ဆိုတဲ့အနေနဲ့ပြုတ်ပြီးပြီးတော့စောင့်ရှောက်ရတာလောဘတဏှာနဲ့စွဲလန်းလို့ပဲအဲတော့မျက်စိရုပ်ကလည်းလောဘတဏှာရဲ့စွဲလန်းစရာမဟုတ်လို့ရုပ်ဥပါဒာနဲ့ခန္ဓာခေါ်တဲ့ မြင်ရတဲ့ဆင်းရုပ်ရဲ့မိမိဘက်ကမျက်စိရဲ့ဒီရုပ်နှမျိုးဟာလောဘနဲ့ဆွဲလန်းစရာဒါကြောင့်မို့လို့ဥပါဒာနဲ့ခန္ဓာရုပ်ဥပါဒာနဲ့ခန္ဓာမိမိကမျက်စိကိုတော့လောဘနဲ့သာစွဲလန်းရတာမဟုတ်ဘူးဒိဋ္ဌိအနေနဲ့လည်းအသက်လိပ်ပြာအတ္တခိုင်မြဲတယ်လို့ဒီလိုလဲစွဲလန်းနေတယ်ဒိဋ္ဌိနဲ့လည်းစွဲလန်းစရာ ငါမျက်စိကောင်းတယ်ငါမျက်စိအမြင်သန်တယ်လို့မာနနဲ့လည်းဆွဲလန်းစရာအဲတဏမာနဒိဋ္ဌိ၃မျိုးတစ်မျိုးမျိုးနဲ့အကြောင်းတင်တယ်လို့ဆွဲလန်းခွင့်ရှိဆွဲလန်းနိုင်လို့အဲဒီမျက်စိဟာရုပ်ဥပါဒာနဲ့ခန္ဓာလို့ခေါ်တဲ့ကြည့်စရာနဲ့မျက်စိဆုံးမိတဲ့အခါမြင်ပြီးတော့မသိဘူးလားသိပါတယ်ဗျာအဲဒီမြင်သိတဲ့သဘောကနာအဲဒီမြင်သိတဲ့နာကတော့ငါသာမြင်တယ် ငါမျက်စိသိရှင်တာပဲသိတင်တာပဲဆိုတာအဲမြင်သိမှုနဲ့ပတ်သက်ပြီးမြင်သိစိတ်နံတရားကိုအတ္တလိမ္မာငါအတ္တအနေနဲ့ဒိဋ္ဌိကစွဲတာလင်းလင်းမြန်မြန်သူတကားတဲ့ထူဦးဦးဖျားဖျားမြင်ပြီးသိတာမို့လို့နှစ်သက်မြန်တို့လောဘနဲ့လဲစွဲလန်းစရာ ငါမောလို့မျက်စီလင်းအမြင်တန်လေလို့မာနနဲ့လေစွဲလန်းစရာတော်မြင်သိမှုနန္တရားတဏမာနဒိဋ္ဌိတို့နဲ့စွဲလန်းခွင့်စွဲလန်းနိုင်တဲ့အတွေ့အကြောင်းနံဥပါဒနဲ့ခန္ဓာလို့ခေါ်တယ်။အဲမျက်စိကမြင်နိုင်မြင်နိုင်ရုပ်ဥပါဒနဲ့ခန္ဓာနံဥပါဒနဲ့ခန္ဓာမထင်ရှားဘူးလားထင်ရှားပါတယ်ဗျ။အေး အဲဒီလိုရုပ်ဥပါဒနဲ့ခန္ဓာနာဥပါဒနဲ့ခန္ဓာတွေမြင်ပြီးထင်ရှားတဲ့အချိန်မြင်နေမြင်နေလို့ရှုမှတ်ရတယ်မြင်နေမြင်နေလို့ရှုမှတ်ရတော့မြင်ရတဲ့အစင်းရောက်တော့မဟုတ်မျက်စိရောက်တော့မဟုတ် မြင်သိနံဒီရုပ်ဥပါဒနဲ့ခန္ဓာနာဥပါဒနဲ့ခန္ဓာသုံးမျိုးတစ်မျိုးမျိုးနဲ့မှတ်စိတ်နဲ့ဆက်သွယ်ပေးတဲ့သဘော အဲ့ဒါကသမ္မာသင်္ကပ္ပမဂ္ဂင်လို့ခေါ်တယ်သမ္မာသင်္ကပ္ပမဂ္ဂင်ကအာယုံမှတ်စိတ်ဆက်သွယ်ပေးလိုက်တဲ့အခါကျတော့ဝိရိယကမှတ်မိအောင်ကြောင်းရဆိုင်တယ်ကြောင်းရဆိုင်တယ်ဝိရိယကသမ္မာဝါယာမမဂ္ဂင်သမ္မာဝါယာမမဂ္ဂင်ဝိရိယကြောင်းရဆိုင်တဲ့အခါသမ္မာတတိယမှတ်လိုက်ပြီမြင်တယ်လို့မှတ်လိုက်တယ်အပေါင်း အပန်းအမြင်နဲ့မြင်တယ်လို့မှတ်လိုက်တော့မှတ်စိတ်ကလေးကမြင်ရတဲ့အစဉ်ရုပ်ဥပါဒနဲ့ခန္ဓာပါ သောမဟုတ်မိမိရဲ့မျက်စိယုံမှသောမဟုတ်မြင်သိစိတ်နံတရားမှာတီးလိုက်ရောသမာဓိကတီးတယ်အဲ့ဒီခါကျတမ္မာဒိဋ္ဌိမဲ့ခင်ဆိုတာက မြင်သိတဲ့နံကိုသို့မဟုတ်မျက်စိရုပ်ကိုသို့မဟုတ်အဆင်းရုပ်ကိုအမှန်တိုင်းသိရောအဲသိတာကတမ္မာဒိဋ္ဌိမဲ့ခင်ကာရကမဲ့ခင်လို့လည်းခေါ်သည်ပုဗ္ဗဘာကမဲ့လို့လည်းခေါ်တယ်ငါးမျိုးရှိတဲ့အတွက်ကြောင့်ပင်စင်ကိကမဲ့လို့လည်းခေါ်တယ် တက်သွပြီးတဲ့သမ္မာသင်္ကပ္ပမေကင်းကြောင်းရဆိုင်တဲ့သမ္မာဝါယာမမေကင်းမှတ်တဲ့သမ္မာသတိမေကင်းတည်တဲ့သမ္မာသမာဓိမေကင်းအာယုံကိုသိတဲ့သမ္မာဒိဋ္ဌိမေကင်း၅မျိုးအဲမှတ်သိတဲ့မှာပါတဲ့၅မျိုးပဲမြင်တယ်လို့မှတ်လိုက်တဲ့သိနဲ့အတူတူဖြစ်တဲ့မေကင်း၅မျိုးတော့ပင်စင်ကိကမေပုဗ္ဗဘာကမေ အမြင်ရတဲ့ကာရကမဲ့အဲဒီလိုမြင်တယ်လို့မှတ်လိုက်တဲ့အချိန်ထိုမက်ကင်ငါးမျိုးကတိုက်ရိုက်ဖြစ်ပေါ်လာတဲ့အခါတတ်မှုတွေလည်းငြိမ့်နေတယ်ခိုးမှုကိုလည်းငြိမ့်နေတယ်ကာမဂုဏ်မှားယွင်းမှုလည်းငြိမ့်နေတယ်အဲဒါကတမ္မာကမ္မန္တမက်ကင်လိညာမှုတွေလည်းငြိမ့်နေတယ်ဂုံတိုက်မှုတွေလည်းငြိမ့်နေတယ် ရန်ရန်တန်တန်ပြောဆိုမှုတွေလည်းငြိမ့်နေတဲ့အကျိုးမများတဲ့စကားပြောဆိုခြင်းလည်းငြိမ့်နေတဲ့အဲ့ဒါကသမ္မာဝါစာမေခင် မတရားဇီဝရှာဖွေမှုတွေလည်းငြိမ့်နေလို့သမ္မာအာဇီဝမေခင်ပေါင်းလိုက်တဲ့အခါကျတော့မေခင်၈ပါးမတိုင်းမတိုင်းမေခင်၈ပါးမြင်တယ်လို့တစ်ချိန်မှမေခင်၈ပါးနောက်တစ်ခါမြင်တယ်လို့တစ်ချိန်မှမေခင်၈ပါးနောက်တစ်ခါမြင်တယ်လို့တစ်ချိန်မှမေခင်၈ပါး အဲမှတ်တာကဘာကိုမှတ်တယ်လဲမျက်စိဆိုတဲ့ဥပါဒါယုတ်မြင်ရတဲ့အစင်းဆိုတဲ့ဥပါဒါယုတ်မြင်ပြီးသိတဲ့ဥပါဒါနဲ့ခန္ဓာနံအဲဒီယုတ်နှမျိုးနဲ့နံတစ်မျိုးဒီသုံးမျိုးတစ်မျိုးမျိုးသိအောင်လို့မြင်တော့မြင်တယ်မြင်တယ်လို့မှတ်မှတ်တိုင်းမှတ်တိုင်းမက်ကင်၈ပါးအဲဒီလိုမက်ကင်၈ပါးအကျင့်ရှိတဲ့သာသနာမှာ ဩတာပန်သကရာကအနာဂံယဟန္တာဆိုတဲ့အရိယာတွေရှိနိုင်တယ်လို့ပြောတော့သုဘဒပရပိုက်ကသဘောကျတယ်။အဲမျက်စိနဲ့ပတ်သက်ပြီးရှင်းပြောတယ်နားနဲ့ပတ်သက်ပြီးတော့ရှင်းပြပြန်တယ်။မိမိဘက်ကနာကြားရတဲ့အတန်ထော်ယုံနှမျိုးကရုပ်ဥပါဒာနဲ့ခန္ဓာအတန်ကိုလည်းစွဲလန်းတာပဲမိမိရဲ့နားကလည်းစွဲလန်းတာပဲငါနာကောင်းတယ်။อืมနာသိတ်တစ်ထား ကြားရတဲ့စိတ်လည်းထိုနည်းတူပဲဘယ်လောက်တူတူကလေးပြောကြားတာပဲအဲစိတ်နံတရားနဲ့ပတ်သက်ပြီးလဲတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့ဒီသုံးမျိုးတမျိုးမျိုးနဲ့စွဲလန်းနေအဲဒီအစွဲတွေကင်းပြောက်အောင်လို့အခုရင်ပြောကြတဲ့မိခင်ရှင်ပါးတွေပေါ်လာအောင်ကြားတိုင်းကြားတိုင်းကြားတယ်ကြားတယ်လို့ရှင်းမှရတယ်အဲရှင်းမှရင်ခုရင်ကပြောသလို မှတ်စိတ်နဲ့အတန်အာယုံတော့မဟုတ်နာအာယုံတော့မဟုတ်ကြာတိစိတ်နံအာယုံဒီသုံးမျိုးတစ်မျိုးမျိုးနဲ့ဆက်သွယ်ပေးတာကသမ္မာသင်္ကပ္ပမက်ကင်မမီအောင်ကြောင်းရစိတ်တာကသမ္မာဝါယမမက်ကင်မှတ်တာကသမ္မာတတိမက်ကင်ကြားတယ်လို့မှတ်လိုက်တာသမ္မာတတိမက်ကင်မှတ်လိုက်တာနဲ့ယာတိ နန္တရားအာယုံမှာတော်၎င်းသောမဟုတ်ကြားရတဲ့အတန်အာယုံမှာတော်၎င်းသောမဟုတ်မိမိရဲ့နာယုတ်အာယုံမှာတော်၎င်းတီးသွားရောအဲ့ဒါကတမ္မာတမာတိမက်ကင်တီးလိုက်တဲ့အခါကျတော့အမှန်တိုင်းသိတာပဲအသက်လေးပြအတ္တမဟုတ်ဘူးလို့အမှန်တိုင်းသိတယ်အဲ့ဒီလိုသိတာကတမ္မာဒိဋ္ဌိမက်ကင်အဲ့ဒီလိုမှတ်ပြီးဆံရကိစ္စဆောင်းရွယ်လို့မက်ကင်ရှင်မ၅မျိုးဖြစ်ပေါ်နေတဲ့အချိန်သောသောကပြောတဲ့ ကာယဒုစရိုက်တွေငြိမ့်လို့သမ္မာကမ္မတမေခင်ဝစီဒုစရိုက်အပြောဆိုတွေငြိမ့်လို့သမ္မာဝါဒမေခင်မတရားစီဝါရှာခွဲမှုတွေငြိမ့်နေလို့သမ္မာအာဇီဝမေခင်ကြားတိုင်းကြားတိုင်းမှတိုင်းမှတိုင်းမေခင်ရှိပါမွေးတဲ့နာတဲ့ခါမှလည်းထိုနည်းအတူပဲနှာခေါင်းရုပ်ကဥပါဒနဲ့ခန္ဓာအနန္တေအမျိုးမျိုးကလည်းဥပါဒနဲ့ခန္ဓာမွေးနံပြီးရက်သွန်းကြောတဲ့အနံ့ပဲ ပေါင်တာနဲ့ပဲရေမွေးနဲ့ပဲချွေးနဲ့ပဲခွဲခြားပြီးသိတာကနံဥပါဒနဲ့ခန္ဓာအောက်နံနဲ့နံနဲ့လို့မှရင်ထိုသုံးမျိုးတစ်မျိုးမျိုးသိသိတော့မိခင်ရှင်ပါဖြစ်အဲမိခင်ရှင်ပါဖြစ်ပေါ်လာတာနဲ့တဏမာနဒိဋ္ဌိဒီဆိုတရားတွေလွင့်စင်ကုန်ရောပြဲကုန်ရောပြောက်ကုန်ရော အဲနှကောင်းကမှန်တိုင်းမှန်တိုင်းလည်းမဲ့ခင်ရှင်ပါသာသောမြုံသွင်းတဲ့အခါချိုချင်သဘာခါငံတိမှန်တိုင်းမှန်တိုင်းလည်းမဲ့ခင်ရှင်ပါရှားယုတ်ကယုတ်ဥပါဒနဲ့ခန္ဓာစားစရာချိုချင်သဘာခါငံအယေဖအယတာအမျိုးဆုံးကလည်းယုတ်ဥပါဒနဲ့ခန္ဓာသားလိုက်တောက်လိုက်တဲ့အခါချိုးချင်းသဘာခါငံစသည်ကိုသိတာကနံဥပါဒနဲ့ခန္ဓာသားသိတိုင်းစားသိတိုင်းရုပ်ဥပါဒနဲ့ခန္ဓာနှမျိုးနံဥပါဒနဲ့ခန္ဓာတစ်မျိုး မရှုမှတ်ရင်အဲ့ဒီဥပါဒณะခန္ဓာ၃မျိုးတစ်မျိုးမျိုးမှာတဏှာနဲ့စွဲမဲ့ဒိဋ္ဌိနဲ့စွဲမဲ့မာနနဲ့စွဲမဲ့ဒိဋ္ဌိနဲ့စွဲတော့အသက်လေးပြန်အတ္တအနေနဲ့ယူဆတာအဲဒီလိုယူဆတော့ဝိသိကိစ္စကလာပြန်ပြီဒီအသက်လေးပြန်အတ္တဆိုတော့အခုမှရှိတာလားဟိုတုန်းကတည်းရှိတာလားနောက်ရှိအောင်မှလေလားတန်မယတန်မယဝိသိကိစ္စတဲ့သူလည်းတန်ရောစဉ်တစ်မျိုးသူလည်းဝင်တာပဲ အဲဒါကြောင့်မဂ္ဂင်7ပါးအကျင့်ကျင့်ရတယ်မဂ္ဂင်7ပါးဖြစ်ပေါ်အောင်စားတော့ချိုကျင်သမခါငန်သိတိုင်းသိတိုင်းရှုမှတ်ရတာရှုမှတ်တိုင်းရှုမှတ်တိုင်းမဂ္ဂင်7ပါးဖြစ်မဂ္ဂင်7ပါးအကျင့်ပြည့်စုံပြည့်စုံရင် ခုတင်ကပြောကြတဲ့အစွဲတွေပြုတ်တဏှာစွဲလည်းပြုတ်မာနစွဲလည်းပြုတ်ဒိဋ္ဌိစွဲလည်းပြုတ်တန်လျာတွေလည်းပြုတ် ကာယတော်ရကိုယ်ဆန့်ထိုင်ထစောင်းလဲပြောင်းရွှေ့အဲထမင်းလုံယူတဲ့စုတဲ့နေရာမှာထမင်းလုံစုထမင်းလုံစုတဲ့လှုပ်ရှားမှုလက်ချောင်းကလေးတွေလှုပ်တာပဲထမင်းလုံစုတော့အဲ့ဒီထမင်းလုံစုခြင်းအချိန်ခါမှလှုပ်ရှားတဲ့ဝါရောဖောတဘာယုတ်ကလည်းဥပါဒာနဲ့ခန္ဓာဒါယုတ်ဥပါဒာနဲ့ခန္ဓာလှုပ်ရှားတဲ့သဘောကလှုပ်ရှားဝါရောဟာဖောတဘာအယုတ်တဲ့ဖောတဘာအာယုတ်တဲ့ အဲရုပ်ဥပါဒနဲ့ခန္ဓာအဲဒီရုပ်ဥပါဒနဲ့ခန္ဓာလှုပ်တိုင်းလှုပ်တိုင်းသမင်းနဲ့တွေ့တော့နူးညံ့တယ်မာတယ်သိဖို့ရန်အတွက်ကိုယ်ဆိုတဲ့ကာယပတာရရှိသေးတယ်အဲဒါကလည်းရုပ်ဥပါဒနဲ့ခန္ဓာနူးညံ့တယ်ပြောရမှာတယ်သိဖို့အတွက်ကိုယ်ငြိနိုင်တဲ့ပတာရရုပ်တဲ့ အဲ့ဒါရုပ်ပါဒနဲ့ခန္ဓာအဲ့ဒီရုပ်နဲ့ဟိုကလှုပ်ရှားမှုဖွတ်တတ်ပါဥပါဒနဲ့ခန္ဓာရုပ်နှမျိုးပေါင်းစုံမိလိုက်တဲ့အခါကျတော့ပြော့တယ်မာတယ်သိတယ်အဲ့ဒီသိတာကနံဥပါဒနဲ့ခန္ဓာဟာလှုပ်ရှားမှုကိုယ်စံတိုင်းတာစောင်းလဲပြောင်းရွှေ့အဲ့ဒီအမူအရာတွေဖြစ်တိုင်းဖြစ်တိုင်း ဝိဇန်တိုင်းနဲ့စောင်းလဲပြောင်းရွှေ့ငုံမော့ကန်ယူလန်းသွားအဲဒီလိုအမဝေယာလေးနဲ့ဖြစ်ပေါ်ထင်ရှားတိုင်းထင်ရှားတိုင်းရုပ်ဥပါဒณะခန္ဓာ2မျိုးနာမ်ဥပါဒณะခန္ဓာ2မျိုးဥပါဒณะခန္ဓာ3မျိုးပဲအဲဒီဥပါဒณะခန္ဓာ3မျိုးမှာတဏှာနဲ့ဒိဋ္ဌိနဲ့မာနနဲ့ မစွဲနိုင်အောင်ဝိသိကိစ္စမဝင်နိုင်အောင်မဲ့ခင်ရှိပါဖြစ်ပေါ်ပွားများဖို့သမင်းလို့စုတော့စုတယ်စုတယ်ဒီလိုအရသုံးအမြင်နာမယ်နဲ့အတန်တိတ်စိတ်ကဆုံးပြီးတော့ရှုရမှတ်ရတယ်အဲဒီလိုရှုမှတ်တော့ထိုထင်ရှားတဲ့ယုတ်နံဥပါဒနဲ့ခန္ဓာတမျိုးမျိုးကိုအခုရင်ကပြောသလိုအမှန်တိုင်းပြီးတော့မဲ့ခင်ရှိဖျားဆိုတဲ့သာသနာရှိတယ် တွေးကြံစဉ်းစားကြည်နူးကြည်နက်ဝမ်းသာအားရဆိုတာမနောဒွါရအဲဒီမနောဒွါရမှာယုတ်တရားနံတရားတွေထင်ရှားလာပြန်တော့လေဥပါဒဏ်နဲ့ခန္ဓာတွေအဲယုတ်ပိုက်ဆိုင်ရာကတော့ထိုနံတရားရဲ့မှီရနှလုံးနှလုံးသားတွေကသွေးမှရှိနေတဲ့ဟရရတဲ့အဲဒီဟရရဆိုင်ရာက ရုပ်ဥပါဒာနဲ့ခန္ဓာသောရုပ်ဥပါဒာနဲ့ခန္ဓာဟာရယမှာ တိုက်လာတဲ့အာယုန်တွေကတော့အမျိုးမျိုးဘုံဘုံပေါ်အမြင်အာယုံအကြအာယုံအမွေအာယုံအနတ်အာယုံအရသာအာယုံအထိအာယုံအဲဆံရဒီမှာတိုက်ပြီးတော့ကတဆင့်ပို့လိုက်တဲ့အခါကျတော့အဲ့ဒီမနှောဓွာရခေါ်တဲ့နှလုံးသွေးနှလုံးသားတွေကနှလုံးသွေးမှာပါတဲ့ဟာရရဆိုတဲ့ရုပ်စီရောက်သွားရော အဲအာယုံအဲ့ဒီရုပ်စီဟရရကိုသွားခိုက်လိုက်တဲ့အခါကျတော့အခြေအနေမှန်ကိုသိတဲ့နံဆိုတာပေါ်လာပြန်တယ်အဲယုံနံဥပါဒနဲ့ခန္ဓာမှန်တိုင်းမှန်တိုင်းထိုယုံနံဥပါဒနဲ့ခန္ဓာကိုအမှန်တိုင်းသိတဲ့တမ္မာဒိဋ္ဌိမဲ့ခင်နဲ့အတူသောသောကပြောတဲ့မဲ့ခင်၈ပါးအဲ6ထွာရ6ဌာနမှာမဲ့ခင်၈ပါးဖြစ်ပေါ်အောင်ကျင့်တဲ့နည်းပဲ အဲဒီမဂ္ဂင်7ပါးအကျင့်ရှိတဲ့ပါဒနာမှာအရိယာဆိုတဲ့ပုဂ္ဂိုလ်တွေရှိနိုင်တယ်အဲဒီမဂ္ဂင်7ပါးကိုပါဒနာလို့ခေါ်တယ်အဲ့ဒီပါဒနာကို သုံးအုပ်စုခွဲကြည့်လိုက်ကြဆိုအောင်မတယံဇေဝရှာဖွေမှုငြိမ့်တာမမှန်တဲ့အပြောတွေငြိမ့်တာမမှန်တဲ့အလုပ်တွေငြိမ့်တာ ဒီငြိမ်းမှု၃မျိုးကသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသီလသာသနာ။ဩမှန်တိုင်းမှန်တိုင်းဒီသီလသာသနာကပြည့်စုံတာ။မယမယမတည်တဲ့တမာရိနဲ့ကြောင်းရဆိုင်မှုမှတ်မှုကြောင်းရဆိုင်မှုသမ္မာဝါယမမှတ်မှုသမ္မာတတိ မယမယအာယုမတိတဲ့တမ္မာတမာတိဒီသုံးမျိုးကတမာတိသာသနာမှတ်နိုင်မှတ်နိုင်ပါတဲ့မယအာယုမတိနေတော့သောအာယုံရဲ့အခြေအနေမှန်အသက်လေးပြအတ္တမဟုတ်ဘူးလို့သိတဲ့တမ္မာဒိဋ္ဌိမကင်အာယုန်နဲ့မှတ်စိတ်ဆက်သွယ်ပေးတဲ့တမ္မာသင်္ကပ္ပမကင်ထိုနှမျိုးကပညာသာသနာအမှတ်ရင်အဲ့ဒီသာသနာ၃မျိုးပြည့်စုံတာပဲဒါကြောင့် အပမရိဏမမေ့သောတတိဖြင့်အပမရိဏ၆ထွားရ၌ဖြစ်ပေါ်ကယုံနံတရားတို့ကိုမြင်နေကြတဲ့စသည်မပြတ်မလားအိပ်ပြောရှိချံလိုက်၍တရဇရှုမှတ်သောမဟာသတိပဋ္ဌာန်ဝိပဿနာအမှတ်တတိဖြင့်သံပါတေထသီလသမารိပညာသုံးသိက္ခာကောင်းစွာဂုံလုံးပြည့်စုံပြည့်စုံစေရပါကုန်လို့ဆိုတာအဆက်မပြတ်မှတ်နေလို့ပြောတာအဆက်မပြတ်မှတ်နေရင်အခုတင်ပြောတဲ့သီလသာသနာသမารိသာသနာပညာသာသနာကိုယ်စိတ်ထဲမှာပြည့်စုံနေတာပဲ ဒါကလောကီသီလသမာဓိပညာသာသနာ၃မျိုးအဲဒီလိုမှန်ရင်မှန်ရင်မှတ်စိတ်တွေကနောက်အနုလောမညာဆိုတဲ့အမြင့်ယုတ်ပေကောတရဘူးနောက်မှာမဲလို့ပေါ်လာတဲ့အခါအဲဒီမဲ့စိတ်အခိုက်ကြတော့လောကုတ္တရာသီလသမာဓိပညာသာသနာနောက်တစ်ခါတစ်ခါတမ္ပါဒိတာလောကုတ္တရာသီလသမာဓိပညာသိက္ခာ၃ရအကျင့်မြတ်ကို ပြည့်ပြည့်စုံစေကြပါကုန်လောလောကုတ္တရာသီလသမာဓိပညာသုံးသိက္ခာကိုကောင်းစွာအကုန်လုံးပြည့်ပြည့်ပြည့်စုံစေကြပါကုန်လောဒီလိုမြန်မာပြန်တာလောကုတ္တရာဆိုတဲ့ဝိသတာထည့်ပြီးလောကုတ္တရာဆိုတဲ့ဝိသတာမထည့်ဘဲနဲ့သီလသမာဓိပညာသုံးသိက္ခာကောင်းစွာအကုန်လုံးပြည့်ပြည့်ပြည့်စုံစေကြပါကုန်လောဆိုလောကီရောလောကုတ္တရာရောသီလသမာဓိပညာ၃မျိုးနှစ်အုပ်စုဖြစ်သွားရဲ့လောကီသီလသမာဓိပညာ၃မျိုး လောကုတ္တရာသီလသမารိပညာ၃မျိုးနှစ်အုပ်စုနှစ်အုပ်စုလုံးငုံမိအောင်ဝိသေသနာမထည့်ဘူး။ဟာဝိသေသနာထည့်လိုက်မယ်လောကုတ္တရာသီလသမารိပညာ၃ဒိဋ္ဌာကောင်းစွာအကုန်လုံးပြည့်ပြည့်စုံစေကြပါကုန်လို့ဒီလောကုတ္တရာသီလသမารိပညာဒိဋ္ဌာ၃မျိုးသာသနာ၃မျိုးပြည့်စုံအောင်ဘာလုပ်ရမလဲ။သောသောကပြောတဲ့အတိုင်းမြင်တိုင်းမြင်တိုင်းမြင်နေမြင်နေမှကြားတိုင်းကြားတိုင်းကြားရကြားရမှဓဝါ၆ပါးထင်ရှားရအကုန်မှအဲမှတ်နေရင်မှတ်နေရင် အနုလောမဆိုတဲ့အမည်ယူတဲ့အထိရှိကမှတ်စိတ်တိုင်းမှတ်စိတ်တိုင်းဟာနာမရူပပရိသေရညံပိစီယပရိခာညံသမ္မတနာညံဥရိယဗျာညံဘေင့ညံဗျာညံအာရိနဝညံနေဗိရာညံဘုဇင်ဗျာလာညံပရိနေခာညံသင်္ခါရုပ္ပခာညံဟုတ်ဌာနာဂာမိနိဝိပဒနာညံအနုလောမညံအဲ့ဒီအမည်ယူတဲ့မှတ်စိတ်တွေဟာ မှတ်စိတ်တိုင်းမှတ်စိတ်တိုင်းမှာလောကီသီလသမာဓိပညာဆိုတဲ့သာသနာသုံးမျိုးပြည့်စုံတာပဲကိုယ်လိုက်မှသီလပြီးအားထုတ်တဲ့ယောဂီတွေမှာလောကီသီလသမာဓိပညာဆိုတဲ့သာသနာတွေကနာမရူပပိစိရညာအမြင်ယူတဲ့လောကီသီလသမာဓိပညာသာသနာသုံးမျိုးပိစိယပရိခဏညာအမြင်ယူတဲ့လောကီသီလသမာဓိပညာသာသနာသုံးမျိုး သမ္မတနာညာအမြင်ယူတဲ့လောကီသီလသာသနာ သမာဓိသာသနာပညာသာသနာဒါတွေပြည့်စုံတာပဲအဲ့ဒါနာတိလို့ခေါ်တဲ့အဲနာနိအစဉ်ဆိုတော့ဥဒယပယညာအမြင်ယူတဲ့လောကီသီလသာသနာသမာဓိသာသနာပညာသာသနာအဲနောက်နာနိကာကြီးနာနိခခွေအဲနာပြီအဲလိုအစဉ်စဉ်ထားတဲ့ယောဂီတွေအတွက်အကျိုးများအောင်လို့ ယောဂီရဲ့အပြောအရငါဒီယောဂီတွေမှာဘယ်ညာအမြင်ယူတဲ့သီလသာသနာသမာဓိသာသနာပညာသာသနာပြည့်စုံလောက်ပြီလို့ခံမှန်းပြီးအဲညာစဉ်တရားဟောပေးလိုက်ဟောပေးလိုက်တော့သူတို့တွေ့တာသိတာနဲ့တိုက်ညီတော့ဝမ်းသာကြည်နုမှုတွေဖြစ်လို့အဲမမှတ်ရင်ဒီသီလသာသနာသမာဓိသာသနာပညာသာသနာတွေကမပြည့်စုံပါဘူးမှတ်မှပြည့်စုံတာ အဲဒီလိုမှတ်နေတာဒီပင်လင်းမေခင်7ပါးအကျင့်လို့ခေါ်တယ်မိသိမှာပြိပရာအကျင့်ကိုကျင့်နေတယ်လို့ခေါ်တယ်အဲဒီလိုမှတ်လိုက်တော့သောသောကပြောသလိုနောက်ဆုံးဂေါတဘူးရဲ့အပိမှာမဲဆိုရအမည်ယူသွားရောဒီမှတ်သိကြီးကမှတ်သိကြီးကမဲဆိုရအမည်ယူသွားတော့လောကုတ္တရာသီလသာသနာလောကုတ္တရာသမာဓိသာသနာလောကုတ္တရာပညာသာသနာပြည့်စုံသွားရောတဲ့ အဲဒီလောကုတ္တရာသီလသမားတွေပညာသာသနာပြည့်စုံလိုက်တာနဲ့ဒိဋ္ဌံတန်ယောကဇဏနံပရိခယာသောသောကစကတန်ယောစဉ်ကျိုး၃မျိုးပြတ်ကြရောတဲ့အသက်လေးပြအတ္တာလို့ယူဆွဲနေတဲ့ဒိဋ္ဌိတန်ယောစဉ်ပြတ်တယ်အသက်လေးပြအတ္တဆိုတာရှေးတုန်းကတည်းရှိတာလားအခုမှရှိတာလားနောက်ရှိအောင်မှလေလားအဲဒီလိုဖြစ်နေတဲ့တန်မယဝိသိကိစ္စတန်ယောစဉ် ပြတ်တယ်ဘုရားစီတရားစီတန်ခါစီဆိုတာဟုတ်မှာဟုတ်ပါလေလားလို့တွေးတော်ယုံမှန်းနေတဲ့ဝိသေကိတာတန်ရောစဉ်ပြတ်ပြီဒိဋ္ဌိတန်ရောစဉ်ဝိသေကိတာတန်ရောစဉ်အာဒီအကျင့်မှတကယ်ချက်ချင်းချမ်းသာစေနိုင်တဲ့အကျင့်မက်ဖို့နိဗ္ဗာန်ကိုဧကံအမြန်ရစေနိုင်တဲ့အကျင့်လို့ယုံကြည်ချက်ခိုင်မြဲသွားတော့ ဒီအကျင့်ကလွယ်ရင်တခြားတခြားအကျင့်အကျင့်တွေဟာနိဗ္ဗာန်ကိုရစေနိုင်တဲ့အကျင့်မဟုတ်ဘူးဒီလိုဆုံးဖြတ်နိုင်တယ်အဲဒီလိုဆုံးဖြတ်နိုင်ရင်သီလပရပရာမသတန်ရောစဉ်ဆိုတာလေပြက်ကြရောသီလပရပရာမသတန်ရောစဉ်ကခွေးလိုကျင့်မှနိဗ္ဗာန်ရတယ်နွားလိုကျင့်မှနိဗ္ဗာန်ရတယ်လို့ယုံကြည်ပြီးတော့ခွေးကျင်ကျင့်တာတဲ့နွားကျင်ကျင့်တာအဲအမိတ္တ ခွေးလိုပဲနရော့ကလေးတခွေးလိုပဲပြာပုံမှာသုံးပါပခွေးအိတ်ခွေးလိုပဲမြေပြင်ပုံစံအဲနွားအချင်းချင်းပဲပုံကလည်းနွားအမိတာနွားကြိုးနဲ့ဗာနဲ့နွားပုံစံအတိုင်းပုံဖောနွားလိုပဲသွားတောင်မို့တွေဗာတွေကြိုးနဲ့တိုက်နွားပုံစံအတိုင်းအဲ့ဒါနွားချင်းချင်းတာလေဒီချင်းချင်းရင်သေးတယ်အကုန်ချင်းပြီးနိဗ္ဗာန်ရောက်နိုင်တယ်လို့ယုံကြည်တဲ့သွဲလန့်မှု အဲ့ဒါသီလပရပရမတ္တသံဝစဉ်လို့ခေါ်တဲ့ဒါရအပြင်လောက သာသနာတွင်းမှာကတော့သီလပရပရမတ္တသံယောစဉ်ကျိုးတွေနဲ့ခြေနှောင်ခံရတဲ့ပုံကိုယ်တွေရှိတယ်သာသနာတွင်းမှာအဲသူတို့ဝိပဿနာသင်တန်းတဲ့ဝိပဿနာသင်တန်းပါဇက်နဲ့လည်းပြောတယ်စာနဲ့လည်းရေးပြီးတော့မှတ်ရကြည့်ရတယ်အခုတိတ်ခွေတွေနဲ့လည်းရှိတယ်သူတို့မှအဲဝိပဿနာသင်တန်းတဲ့အဲတို့သင်တန်းတဲ့လေ့လား မှတ်မိသိရင်ပြီးရောအာထုတ်เสียမလိုဘူးအဲဒီအတွေ့ကောအယူဆယုံကြည်မှုတွေကသီလပရပရမသံသံဟောစဉ်ဗုဒ္ဓဘာသာနယ်ပယ်ကဝိပဿနာဆိုင်ဖို့တင်းပြီးတော့သီလပရပရမသဒိဋ္ဌိဆိုတဲ့သံဟောစဉ်ကြီးစွဲနေတာတန်ရအောင်အားထုတ်တဲ့မြမကြီးတွေတောင်မှဒီကျင့်စဉ်ဟာနိဗ္ဗာန်ကိုရောက်နိုင်တယ်ဒီကျင့်စဉ်ကလွဲပြီးနိဗ္ဗာန် ရောက်တဲ့ကျင့်စဉ်မရှိဘူးလို့ယုံကြည်ယူဆွဲနေရင်အဲ့ဒါလေသီလပရပရမသတန်ရောစဉ်သီလပရပရမသဒိဋ္ဌိပဲ။ဟာဗုဒ္ဓဘာသာနဲ့ပြန်မစောစောကအတိုင်းတိုင်းထားရင်နိဗ္ဗာန်ပဲလို့ယုံကြည်ယူဆွဲနေတယ်။အဲ့ဒါလေသီလပရမပရမသဒိဋ္ဌိတန်ရောစဉ်ပဲ။ဟာအခုလောကုတ္တရာသီလသမာဓိပညာသာသနာ၃မျိုးနဲ့ပြည့်စုံသွားတော့ အခုရင်ကပြောခဲ့တဲ့ဒီတတိပဌံအကျင့်မှတပါးကြံတဲ့အကျင့်တွေကိုမဲ့ဆိုင်ဖို့ရောက်နိဗ္ဗာန်မောက်အကျင့်ပဲလို့ယုံကြည်ယူဆွဲတဲ့သီလပရပရမသဒိဋ္ဌိတန်ရောစဉ်အတ္တလိပြအတ္တပဲလို့ယူဆွဲတဲ့ဒိဋ္ဌိတန်ရောစဉ်အတ္တဒိဋ္ဌိတန်ရောစဉ်ဒီအတ္တဆိုတာဟောတော့ငါတည်းရှိတာလားအခုမှရှိတာလားနောက်ရှိအောင်မှလေလား ဘယတရားတန်ခါအစစ်ဆိုတာဟုတ်မှာဟုတ်ပါလေလားဒီသတိပ္ပံအကျင့်မဲ့ဖို့နိဗ္ဗာန်ရနိုင်တယ်ဆိုတာဟုတ်မှာဟုတ်ပါလေလားလို့တွဲတော့ယုံမှားတဲ့ဝိသိကိတာတန်ရောစဉ်အဲ့ဒီတန်ရောစဉ်ကျိုး၃မျိုးပြတ်ကြောပြတ်တော့အဲ့ဒီလိုပုဂ္ဂိုလ်ကိုသောတာပန်လို့အမည်ပေးရတဲ့သောတာပန်အရိယာပုဂ္ဂိုလ်တဲ့ဒီနေ့တိုင်ဆက်ပြီးတော့က၆တော့တာထင်ရှားတဲ့ယုတ်တရားနံတရားကြီးအဆက်မပြတ်ရှုမှတ်လို့ ရှိရင်တဂရကံပုဂ္ဂိုလ်ဖြစ်မယ်ဆက်ပြီးရှုမှရင်အနာကံပုဂ္ဂိုလ်ဖြစ်မယ်ဆက်ရှုမှရင်ယဟန္တာပုဂ္ဂိုလ်ဖြစ်မယ်အဲကောင်းကောင်းနေဖို့အလှည့်ကြုံလာပြီဗောအဲ့ဒီခြေနေကြတော့ဣမိသသုဘာဒဘိက္ခုတမ္မာဝိရယံအတုံညောလောကောအရန္တေဟိအတ္တသုဘပရပိုက်ကိုဟောတာဗုဒ္ဓမြတ်စွာဘုရားကသုဘာဒသုဘပရပိုက် ဤမိဘိက္ခုငါဘုရားသာသနာတော်မှာ၆ဓာရထင်ရှားတဲ့ယုတ်တရားနံတရားတွေကိုအစမပြတ်တရဇရှုမှတ်ပြီးလောကုတ္တရာသီလသမာဓိပညာသာသနာ၃မျိုးထူထောင်အောင်မြင်တဲ့သောတာပတ္တိမဂ္ဂထံသောတာပတ္တိဖလထံသကရာဂามိမဂ္ဂထံသကရာဂามိဖလထံအနာဂามိမဂ္ဂထံအနာဂามိဖလထံအရဟတမဂ္ဂထံအရဟတဖလထံဆိုတဲ့ အရိယာပုဂ္ဂိုလ်တို့သည်တမ္မာကောင်းစွာဝိဟရေယုံ နေကြလို့ရှိရင်အရဟံတိဟိယဟန္တာတို့မှာလောကလောကကြီးသည်အတုံရောအတ္တမစိတ်သုံးပဲအမြဲရှိနေမယ်လောကမှာယဟန္တာအမြဲရှိနိုင်တယ်တဲ့ကောင်းကောင်းနေရင် သုဘဒပရပိုက်ကိုဟောလိုက်တော့သဘောကျသဘောကျတော့သင်္ကန်းဝတ်ခွင်တောင်းသင်္ကန်းဝတ်ခွင်တောင်းတော့ဝတ်ပေးဝတ်ပေးပြီးတော့ဗုဒ္ဓမြတ်စွာဆရာစီမှာပฏิပဒံကျင့်ဤမှန်ယူပြီးမန္လာမင်းတို့အင်းချင်းပင်မျိုးဥယျင်တွင်တင့်တော်တဲ့တဏှာမှာလမ်းလျှောက်ပြီးအားထုတ်လိုက်တာသုဘပရပိုက်တဖြစ်လေအရှင်သုဘယဟန္တာဖြစ်တယ်ဆိုတာဟိုတနေ့ကဟောခဲ့တယ်သူဇာလန်းလမ်းလျှောက်အားထုတ်လို့ ညာလန်းနဲ့ဘယ်လန်းနဲ့ကြွားတယ်ချတယ်ကြွားတယ်လှမ်းတယ်ချတယ်လို့ရှုမှတ်အားထုတ်လမ်းလျှောက်ရင်ယဟန္တာဖြစ်တာသူပဲအဲ့ဒီရှင်သူဘကိုပြောတာကောင်းကောင်းနေကြရင်တဲ့လောကမှာယဟန္တာအမြဲရှိနိုင်တယ်အဲကောင်းကောင်းနေပုံကလေးကိုအထကရာကဖွင့်ပြထားတယ်သမ္မာဝေရယုံတိအထကောင်းကောင်းနေဆိုတဲ့မြတ်စွာဘုရားရဲ့ဒီစကားတော်မှာ ဘောဓဘာနောအရနောအရိကရာဌာနံအိညတကရေတဝတံသောဓဘာနံကရုံတောတမ္မာဝိဟရတိနာမသောဓဘာပုဂ္ဂိုလ်ကကိုယ်လိုသောဓဘာမဖြစ်သေးတဲ့ပုဂ္ဂိုလ်ကိုသောဓဘာဖြစ်အောင်ကိုအားထုတ်တဲ့နေ့တိုင်းစီယုံဟောပြောသင်ပြ အားထုတ်ခိုင်းတဲ့ဒါကောင်းကောင်းနေတာတဲ့အဲ့တော့သူမြတ်ဟောပြောသင်ပြအားထုတ်ခိုင်းဖို့ဆိုတော့ကိုကအရင်အားထုတ်ထားရမှာအဲ့နောက်တဂရဂံပုဂ္ဂိုလ်ကလည်း မိမိနီးတူသောတာပန်ဖြစ်ပြီးဆက်အာမထုတ်ပဲရနေတဲ့ပုဂ္ဂိုလ်ကိုသက္ကရာကံဖြစ်အောင်ဆက်အာထုတ်ဖို့။အော်ပြောစီယုံတိုက်တွန်းပြသကိုကြီးအနာဂံပုဂ္ဂိုလ်ကလည်းသက္ကရာကံဖြစ်ပြီးယနာအာမထုတ်ပဲနေတဲ့သက္ကရာကံပုဂ္ဂိုလ်ကိုမိမိနီးတူအနာဂံဖြစ်အောင်ယန္တာပုဂ္ဂိုလ်ကလည်းဆက်အာမထုတ်ပဲ ယနာနေတဲ့အနာဂံပုဂ္ဂိုလ်ကိုမိမိလိုယဟန္တာဖြစ်အောင်သိယုံပြီးတော့ဟောပြောပြတာအာထုတ်ခိုင်းအဲ့ဒါကောင်းကောင်းနေတာလေသောတာပန်အဆင့်လောက်တောင်မရောက်သေးတဲ့တချို့တချို့ဒုယောဂီတွေမှာနာတိနဲ့အိမ်ပြန်ရတယ်ဟောမိမိလိုနာတိအဆင့်တောင်မှ မရောက်သေးတဲ့ကြံခဲ့တဲ့ဆက်စပ်ရာတွေကိုသိယုံပြီးတော့နာတိအဆင့်ရောက်အောင်အာထုတ်ဖို့ ဟောပြောပြတာခိုင်းကိုကြီးနာနဲ့နဲ့ပြန်သူတွေကလည်းနာတဲ့နဲ့ပြန်လာရတဲ့အပေါင်းအသင်းတငယ်ချင်းတွေကိုနာနှစ်အစဉ်ရောက်အောင်ဟောပြောစီယုံကူညီနာနှစ်ကာကြီးသမားတွေကလည်းမိမိနေတူနာနှစ်အစဉ်နဲ့အိမ်ပြန်သူတွေကိုစီယုံဟောပြောပြောနာနှစ်ကာကြီးအစဉ်ရောက်အောင်နာနှစ်ခါခွဲအစဉ်နဲ့အိမ်ပြန်တဲ့ယောဂီတွေကလည်းမိမိနေတူနာနှစ်ကာကြီးနဲ့အိမ်ပြန်ရတဲ့ယောဂီတွေကို ဟောပြောစည်းရုံပြီးနာနှစ်ခါခွေးအစဉ်ရောက်အောင်နာပြည့်နဲ့အိမ်ပြန်ရတဲ့ယောဂီတွေကမိမိနေတူနာပြည့်အစဉ်ရောက်အောင်နာနှစ်ခါခွေးနဲ့အိမ်ပြန်ရတဲ့ယောဂီတွေကိုဟောပြောစည်းရုံပြီးတော့အတော်ပြအောင်ကူညီအဲ့ဒါကောင်းကောင်းနေတာတဲ့ကောင်းကောင်းနေနိမြတ်စွာဘုရားကပရိနိဗ္ဗာန်စံဂာနိမသုဘပရပိုက်မိဂုဏ်တွေကိုဖြည့်ရင်ဟောထားတယ် အဲ့တော့ပြန်သွားတဲ့ယောဂီတွေကကောင်းကောင်းနေပါတဲ့မြတ်စွာဘုရားမိန့်ကြတဲ့တိုင်ကောင်းကောင်းနေရင်ဟာဒီလူလောကကြီးထဲမှာယဟန္တာလည်းမစိတ်သုံးနိုင်ဘူးယဟန္တာတောင်အမျက်ရှိနိုင်တယ်ဆိုရင်အနာဂံလည်းအမျက်ရှိနိုင်တယ်သဂရဂံလည်းအမျက်ရှိနိုင်တယ်သောတာပန်လည်းအမျက်ရှိနိုင်တယ်နာပြီဆိုရင်တော့ဒါသောတာပန်အဆင့်ရောက်တယ်လို့ယုံကြည်နိုင်ပွဲရှိတယ်ဒါယောဂီကိုယ်တိုင်သိမယ် တခြားတခြားပုဂ္ဂိုလ်တွေမသိနိုင်ဘူးနာပြိသမားဆိုတဲ့ဘောဓဗံပုဂ္ဂိုလ်တွေလည်းလောကတဲ့အမြဲရှိနိုင်တယ်ဘယ်လိုနေကောင်းကောင်းနေရင်တဲ့နာနှစ်ခါခွေးသမားတွေလည်းလောကတဲ့အမြဲရှိနိုင်တယ်နာနှစ်ကာကြီးသမားတွေလည်းလောကတဲ့အမြဲရှိနိုင်တယ်နာနှစ်သမားတွေလည်းလောကတဲ့အမြဲရှိနိုင်တယ်နာနှစ်လောက်ဆိုရင်မိတ်ဆွေကောင်း ကလျာဏမိတ်တာဆိုတဲ့မိတ်ဆွေကောင်းစင်ဝင်ပြီးနာနှစ်လောက်နာနှစ်လောက်အသိဉာဏ်သီလသမာဓိပညာသာသနာပြည့်စုံတဲ့ပုဂ္ဂိုလ်ဟာကလျာဏမိတ်တာမိတ်ဆွေကောင်းစင်မှာဝင်ပြီးနာတစ်ဆိုရင်ပဲအာဒီဗုဒ္ဓသာသနာတော်ကိုတော့တော်တော်တော်ကြီးလေးလေးနက်နက်ကြီးယုံကြည်သက်ဝင်ပြီတဲ့တရားတရားတော်တော်ခိုင်ခိုင်ခန့်ခန့်ရှိပြီနာတဲ့အဆင့်လောက်ဆိုရင် တရုတ်တခြားဘာသာဝင်တွေတော့နာတိအစဉ်ရောက်ယုံနဲ့သူတို့မူရင်းဘာသာကိုသွန့်လွန်ပြီးတော့ဗုဒ္ဓဘာသာဖြစ်လာတာတွေရှိတယ်နာတိဆိုသုံးညာပဲသမတနာညာတိဖန်ဆင်းရှင်ပြောက်ပြီးဒီရန်ခံရတာမရှိဘူးဆိုတာနားလည်သွားပြီဒါကိုယ်တိုင်တွေ့ကိုယ်တိုင်သိရအဓိကမသုတလို့ခေါ်တဲ့အဲဒီအဓိကမသုတစိတ်ကူးနဲ့ဖြစ်ပြက်ကတော့ အရေးမပါအရာမရောက်ပါဘူးစိတ်ကူးမဟုတ်ဘဲနဲ့မမြဲတဲ့ဖြစ်မှုပြမှုကိုသိမှအဲ့ဒါမှအဓိကမသုဒ္ဓကိုယ်တိုင်တို့အသေးလို့ခေါ်တယ်အဲ့ဒီကိုယ်တိုင်တို့အသေးရအောင်ကိုယ်တိုင်တို့အသေးရရင်တနည်းစကားအမည်နဲ့ပြောရင်သီလသာသနာသမာဓိသာသနာပညာသာသနာပြည့်စုံပဲအဲကောင်းကောင်းနေနေနားလည်သွားပြီ အမှသိပ္ပဏဝိပဿနာတရားအလို့အာထုတ်ပြီးတချို့နာတိအဆင့်တောင်မရောက်ခိုင်းနဲ့ပြန်ကြရတာရှိသေးတယ်။အဲနာတိအဆင့်မရောက်ဘူးလေလို့အာထုတ်ကူးသွားပြီဆိုတော့အာမထုတ်ဘူးသေးတဲ့ပုဂ္ဂိုလ်တွေတော့ตาသွားတာပဲ။ဩတတိပဒံဝိပဿနာဆိုတာဒီလိုအာထုတ်ရတာကိုလို့ကောင်းကောင်းကြီးတော့သိသွားပြီ။တချို့မသိဘူးမာတတိပဒံဝိပဿနာတရားလို့အာထုတ်တယ်ဆိုတာ။သေသေးချာချာမသိဘူး။လမ်းလျှောက်ပြီးတော့အာထုတ်ရတာတွေကပန်းနေတော့ သူတို့ကတန်တဲ့ရအဝင်းနဲ့ဟိုလမ်းလျှောက်အားထုတ်လို့ဆိုတာဒါတရားဟုတ်သလားအဲ့ဒါဟာမဟာသရိပဏဝိပဿနာပฏิပယသာသနာအလုပ်ကို မကျွမ်းကျင်နားမလဲလို့ပဲအဲမသိတော့ကျေးဇူးရင်မာကြီးဆရာတော်ဘုရားကြီးကိုစာနဲ့လှမ်းမေးတယ်နေရလိမ့်တာလည်းမပါပဲအဲ့တော့ဘယ်လိုအဖြေပေးဘယ်ပို့ရကောင်းမှလည်းမသိဘူးတဲ့ခက်တာပါပဲတဲ့သူ့ဥစ္စာကတဲ့ဓမ္မကြီးဆရာတော်ဘုရားကြီးရဲ့စကားလုံးသူ့ဥစ္စာကခက်တာပါပဲတဲ့ လမ်းလျှောက်ပြီးအထုတ်ကောင်းသလားဒီလိုမေးတာဟုတ်ဟာဒီမှာသေသေးချာနာတိအစဉ်မရောက်ပြီမဲ့လို့သင်ပြပေးတဲ့တိုင်အထုတ်ခုသွားပြီဆိုတော့ဩဝိပဿနာဒီလိုအထုတ်ရတာကိုဓမ္မသတိမဟာသတိပဋ္ဌာန်ဝိပဿနာအကျင့်နဲ့အဲဒီလောက်ဘုသူနာရှိတဲ့ပုဂ္ဂိုလ်ကလုံးဝဘုသူနာမရှိတဲ့ပုဂ္ဂိုလ်တွေကိုပြောပေးမယ်ထိုင်ရင်ဒီလိုရှုမှအထုတ်ရတယ်လမ်းလျှောက်ရင်ဒီလိုရှုမှအထုတ်ရတယ် အိမ်သာတက်ရင်ဒီလိုရှုမှအထုရတယ်ထမင်းစားရင်ဒီလိုရှုမှအထုရတယ်အဲဒီလိုပြောပြပေးမယ်ကိုအထုရတလောက်ပဲဒါလည်းကောင်းကောင်းနေတာပဲ။အွန်လိုင်းမှာဒီမှာရှ िख ိုးဘုံကစားပြီးစနေတကြသင်ပေး။သမထရှ िख ိုးနည်းအမှတ်မပါဘူး။ဂုံတော်တွေးရုံမျှပဲ။ဩအမှတ်တက်လိုက်တော့ဝိပဿနာရှ िख ိုးနည်းဂုံတော်လည်းတွေးမှတ်လည်းမှတ်။အဲရှ िख ိုးနည်းနှစ်နည်းလှုပ်ရှားဖို့အမျိုးသမီးတွေတစ်ကနေ၈အမျိုးသားတွေတစ်ကနေ၁၀အထိ နံပါတ်ကလေးထည့်ပေးထားတယ်လွယ်အောင်လို့အဲဒီလှုပ်ရှားမှုဟာရှ िख ိုးတဲ့လှုပ်ရှားမှုဟာသမထရှ िख ိုးနီဝိပဿနာရှ िख ိုးနီဟောစနစ်တကျအိမ်ပြန်ရောက်တော့သမထရှ िख ိုးနီလောက်ပဲပြောပြသင်ပေးနေအောင်အဲ့ဒါကောင်းကောင်းနေတာတဲ့ရာနှုံးမြေကုသိုလ်ရအောင်ရှ िख ိုးတဲ့နေပဲကောင်းကောင်းနေနေတော့သဘောပေါက်နားလည်သွားပြီအဲ့ဒီတိုင်းကောင်းကောင်းနေကြရင် လေးသိခြင်းနဲ့ကမရသိပါရမီအလေးလေးဖြည့်ပြီးတော့သဗ္ဗညုတရွှေဉဏ်တော်ရအောင်ယူတတ္တဝါတွေဆင်းရဲခန်းသိငြိမ်းအေးဖို့အတွက်ညွန်ကြားဆုံးမှထားခဲ့တဲ့မေဇီမာပရိပရာမဟာသရိပဌာဝိပဿနာမဂ္ဂင်ရှိပြအကျင့်တရားယရနာတော်ကြီးဟာလောကထဲမပြောက်ွယ်ပဲအမြဲတည်ရန်ပြန်ပွားနေမှာအဲဒီလိုလူတိုင်းလူတိုင်းမှာဒီအသည့်ရှိနေရင် ဒီသာသနာမပြောက်ွယ်နိုင်တော့ဘူး9000နဲ့မကဘူးသာသနာ9000 9000နဲ့ပြောဆိုတယ်ရှိတယ်သာပေမှာတကယ်အတိအကျ9000လို့သတ်မှတ်တာမရှိပါဘူးတဲ့အဲ့ဒီတိုင်းသာအစဉ်စဉ်သင်ပေးပြီးတော့ကောင်းကောင်းနေကြရင်နှစ်ပေါင်း1000နဲ့လဲလောကရဲ့ဒီသာသနာဒီနည်းဒီမိခင်ရှင်မအကျင့်မေဇိမပရိပဒံအကျင့်မဟာသတိပဒံဝိပဒံအာထုံနေကြပျောက်ွယ်မသွားပါဘူးနှစ်ပေါင်း3000ကြာလဲပျောက်ွယ်မသွားပါဘူး ဘာဖြစ်လို့ဒီလိုသာအစစ်အစဉ်သင်ပေးပြီးတော့ကကောင်းကောင်းနေလို့ရှိရင်ဒီနေ့လူတွေစီမှာအမြဲရှိနေလို့ပေါ့အဲ့ဒီတော့ဒီနေ့ကိုကျင့်သုံးတဲ့အုပ်စုအစည်းအယုံကြီးတစ်ခုမှာဘယ်သူကလာပြီးဖဲ့ဖဲ့ပဲ့ပြီးတော့ပါမသွားဘူးဒီနေ့လာလာဖဲ့နေကြတာအဖဲ့ခံနေရတယ်ဘာဖြစ်လို့အဖဲ့ခံနေရတယ်ဗုဒ္ဓမြတ်စွာဘုရားက ဒီလိုကောင်းကောင်းနေပါလို့မှားပြစ်ခဲ့တာမှားပြစ်ခဲ့တဲ့အတိုင်းကောင်းကောင်းမှမနေကြပဲကောင်းကောင်းမနေတော့မိမိအစည်းအုံးတွေကတယောက်ပဲပါသွားအဲနောက်တစ်ခါတယောက်ပဲပါသွားအဲဒီလိုပဲ့ပဲ့ပြီးပါသွားရတာခုဒီနေ့ဗုဒ္ဓဘာသာဆိုတဲ့အရေးအတွက်သင်္ချာဟာဘယ်လောက်များရှိတော်လို့လဲအဲကောင်းကောင်းမနေလို့ဗုဒ္ဓမြတ်စွာဘုရားပရိနိဗ္ဗာန်စံပြီးတဲ့နောက်ခေအဆက်ဆက် ဒီကျင်ဤအာထုံနည်းတွေဟာနေရာရွေ့သွားတာနေပြောင်းပြောင်းပြောင်းပြောင်းသွားတာအမြန်မာနိုင်ငံမှာအခုနောက်ဆုံးတည်နေတယ်လာအိုမှာရှိတယ်ဒီနေ့ကမ္ဘောဒီးယားဒီနေ့ကမ်ပူချာရှိတယ်အဲသူတို့စီမှာလဲပဲ့သွားကုန်ပြီကောင်းကောင်းမနေကြတော့တယောက်ပဲပါသွားတယောက်ပဲပါသွားအဲဒီဟာကအသားတွေကလောက်ထွက်ဖြစ်ပြီးတော့ကအကုန်လုံးမှွေနှောက်ဖြစ်စီလိုက်တော့ ပြည့်စည်ပဲ့ကုန်တာပေါ့အခုဒီနေ့လက်ရှိအခြေအနေဆို ကောင်းကောင်းနေဖို့အခွင့်အရေးတွေညာနှုံးပြီးရနေတယ်ကောင်းကောင်းနေဖို့အခွင့်အရေးတွေညာနှုံးပြီးရနေတဲ့အချိန်ခါမှာနောနောကြာကြာတတိဝိရိယကြီးကြီးမားမားနဲ့ကောင်းကောင်းနေကြရင်ပဲ့ပါသွားတယ်ရာကိုယ်စီပြန်ရောက်လာမယ်အဲ့တော့ဒီ မေတိမပရိပဒံမေခင်ရှင်ပါမဟာပရိပဒံဝိပဒနာကျင့်နီးနားလေပန်းလေနဲ့ကျင်ဘူးတဲ့ပုဂ္ဂိုလ်တွေကျင်ရင်ကျင်ရင်နာတဲ့အစဉ်ရောက်တဲ့ပုဂ္ဂိုလ်တွေနာနဲ့အစဉ်ရောက်တဲ့ပုဂ္ဂိုလ်တွေနာနဲ့ခါခွေနာနဲ့ကာကြီးနာပြီသံပြီနာသံပြီလွန်ထူနာဆိုတဲ့ပုဂ္ဂိုလ်တွေတိုးတက်လာလိမ့်မယ် သင်္ချာအရေးအတွက်တိုးလာလိမ့်မယ်တဖြည်းတဖြည်းတနေ့တနေ့တိုးတိုးတိုးတိုးလာလိမ့်မယ်ဘာကြောင့်ကောင်းကောင်းနေလို့ဒါကြောင့်စီလုံးမပြေကောင်းကောင်းနေတရားတော်လို့အမိတက်လိုက်တယ်ကိစ္စမှာတပတ်မှာသတိပဋ္ဌာန်ဝိပဿနာတရားအလုံးအားထုတ်သေးပြီအားထုတ်ပါဗုဒ္ဓမြတ်စွာဘုရားနေကုန်းယုံမှားတဲ့စကားဟာကောင်းကောင်းနေဆိုတဲ့စကားနဲ့အတိတ်ပဲအတူတူညီမျှတယ်ဒါကြောင့်တို့ယောဂီတွေပြန်သွားရင်ကောင်းကောင်းနေကြပါလို့ဗုဒ္ဓမြတ်စွာဘုရားရဲ့ကိုယ်စား မှားလိုက်ပါတယ်ကဲအောင်းနာပိဏအစပြီးတော့ခဏရှုမှတ်အားထုတ်ကြ